မြန်မာပြည်ကြီး1369ခုနှစ်ပထမဝါဇုလ9ရက်ခရစ်2009ခုဇွန်လ19ရက်အင်္ဂါနေ့မင်္ဂလာနံနစ်ခင်7နာရီအချိန်တိုင်ဝါစီဆရာတော်ဗဒ္ဒရသနာဝရမဟာထေရဩကြားတော်မှာသော အိုဆိုးမှာအပေါက်ကြီးပြန်ပိတ်ရဲ့နဲ့ကမ္ဘာအမှုရှင်ရောကြရေးငရဲမရောက်အပယ်တော့မြောက်နိဗ္ဗာန်ရောက်ဘုရားတော်ဘုရားကောင်းကြီးရတာရှင်လို့နဲ့လူရင်းအချုပ်ကလောလောဆယ်အရေးကြီးတာအိုဆိုးမှာပြန် မြင်မှုတော်မြတ်တဲ့ဘုံနဲ့ရှင်လိုက်မြင်မှုတော်ဈေးလေးတော့သိနေကြတယ်လေကျေးဇူးတော်ဒီမှာလေဆိုလို့မေရုဘဟုတော်မြတ်မောနိုင်ဆုံးမသိပါဘုရားမြတ်နဲ့ဗမာချင်းမသိလာသေးပါဘုရားမြေကြီးဘုရားဆိုတာမြေကြီးဆရာသမားရဲ့ကျေးဇူးတော်မှာတဘောမြေကြီးကတဘောပုံလိုက်မြေဘောကဈေးလေးတော့သိနေပြီကျေးဇူးတော်မှာ မြတ်ကြီးမားတယ်လို့ဆိုလိုတယ်။ဘုဝရမြတ်မြတ်ပမာရှိမသိတာသေးပါ။အတ္တရာမြင့်ကြီးကောင်းကင်နဲ့နိုင်ပါမသိပါ။အတ္တရာကကောင်းတယ်လို့ပြောတယ်။ဘုရားမကြီးအပ္ပဒံကျေပြလို့ပြောတယ်။ဆရာသမားယေရှုကောင်နဲ့နိုင်နေတဲ့အချိန်မှာအပ္ပဒံကျေပြနေတယ်။ယေရှုကောင်ကဒီမှာနိုင်သွားနိုင်ပြဝေယမရှိပါ။ကဘာမြေမှာကြောထင်ရှားမှာ ကျေးဇူးရှင်အားဒီယောဝါဒီရောတော်ပါ၏ဗျာသမထတရားမဟာတိမနုပဒနာတရားဆိုတာစိတ်ငြိမ်ချမ်းသာမှုရယူလိုသူနဲ့အာရုံသိဉာဏ်တရားဖြစ်တယ်။ဘာသာမျိုးလူမျိုးမျိုးအရွယ်ဆုံးအတော်ဆုံးလေးကျင်အာရုံနိုင်တယ်။အိန္ဒိယလိုလေးကျင်အာရုံချင်းကြောင့်လေးကျင်အာရုံသူတို့မှာ လောဘဒေါသမောဟတို့ကိလေသာကင်းပွားပြီးလက်ငယ်စိတ်ကြည်လင်ချမ်းသာမှုရမယ်အထွေထွေအရေးကြီးတာများဆိုရင်ရပူဆွေးရပူကျွေးရရဲ့တို့မှာကင်းရှင်းချမ်းသာမယ်ကျမ်းမာရေးပြည့်စုံပြီးပူဆွေးရကင်းမယ်စိတ်ဆွေးရကင်းမယ်ဤတရားကိုလေ့ကျင့်အားထုတ်လို့ပါစာပြည့် Афина, လေးရှင်းဖို့ချရပါနံပါတ်၄ဘောပါတိကိုဆင်းရဲတဲ့ပြောင်းလဲတဲ့ဆိုင်တဲ့ကိုယ်ရဲ့စိတ်မှာကောင်းတာဒီအောင်ပြည့်စုံသိရတဲ့ပါတော့ဘေဘောနိမတရားမှန်ကိုသိဉာဏ်ဉာဏ်လို့ရှင်းဖို့ပါဗျာဓမ္မဂုဏကိုရွတ်ဆိုအားပြီးရှင်းဖို့ချရပါနံပါတ်၅ဒုတိမာနောတိလသမာဓိပညာသိက္ခာ၃၀ပြည့်တဲ့အောင်ကောင်းတဲ့ ဟောပြပြီးခဲ့သောဘောဗကိကရှေးဦးပြည့်စင်များကိုကျင့်ပြီးသောအခါ yang jelas inilah wanda နေရာဝါလို့ရလက်ရမယ်မနဲ့ ညာ لأن တရားကိုသိအောင်တွားတယ်တွားတယ်တွားတယ်စိတ်ကဆိုးပြီးရှိပါတယ်ဘယ်နဲ့တိုင်ကြွမလဲဆိုရထားတဲ့ဘယ်ခြေတော့ရဲ့ခြေမြင့်လေးအထက်လက်လေးလေးတော့ကကြွားရတယ် လိုက်ချတယ်မှားရတယ်နေပြီးလေးပြီးကြတော့တဲ့ခြေတော်ရဲ့လုံချောင်းကိုသိအောင်ချတယ်လို့ယူမှာချတဲ့ကချလိုက်တဲ့ခြေမွားတဝက်နဲ့ရထားတဲ့ဘယ်ခြေတော်ခြေမထိန်နဲ့အညီဖြစ်ရမယ်ဘယ်စားတော့တစ်ပေါင်းနှစ်ပေါင်းတော့ငုံကြည့်ပြီးတော့တွားတယ် တယ်လို့အဲချရတယ်ခြေတော့ငြိမ်ပြီးအဲဒီကိုကိုလေးကြီးရောက်လဲတော့ကိုလိုယုံကြည်မှာညာဘက်ရဲ့နေအောင်ကိုကြွားကြွားတယ်ချချတ na chema jibeba bi so to je ma to je chi na mo jo a de da ba la de da ba cha de da ba e da a sai je chi na chema de ma dai na nya ri me ni me the nhà nya ba cha ya ya de ya de ma bi lo to ya de ma to ya de 前前年。 ရတဲ့ပုံစံတိုင်းအဲဒီမှာအနည်းဆုံးတွင်းရုံပဲအဲညာနာနဲ့မေနာနဲ့တွားလိုက်ကြတယ်တွားလိုက်နဲ့နဲ့ကြတယ်ခြေမြထောင်းနေအောင်ခြေခြေမနောက်ခြေမြအပြန်ကြွရတယ် ပေါင်းနဲ့တင်မနဲ့ဖြည့်တဲ့အခါဖြည့်ရနေရမှာစိတ်ကိုစိုက်ပြီးဖြည့်တယ်ဖြည့်တယ်လို့ဆိုရှုလိုက်တော့ပြီးတဲ့အခါကလေးမှထိုင်တဲ့တင်ပေါ်မယ်အဲထိုင်တဲ့တင်ကိုထိုင်ရဲထိုင်ရဲလို့ဖြစ်တရားများလို့ဆိုရှုလိုက်တော့ပြီးတော့မှထိုင်ဖြည့်ဖြည့်ချင်းကိုယ်ကိုစိတ်နဲ့ခြုံပြီးအာမိကိုထိုင်တယ်ထိုင်တယ်ထိုင်တယ်လို့ဆိုရှု အဲထိုင်ပြီးတဲ့အခါခြေထောက်ကိုကလေးကိုမပြီးပြင်ရတယ်မတင်တယ် အနေထားပြည့်ပြည့်ရင်လည်းပြည့်ပြည့်မှုကျွေးမှုလို့စိုးစားတဲ့မိမိနားလည်တဲ့အနေနဲ့စိတ်ကဆုံးပြီးတော့ရှိမှမှမှာအရှိအမြင်များရှိမှပြီးစိတ်ကိုဝမ်းပိုက်ချင်တဲ့ဒီစัจ java ဘိုင်ရမနာသိအောင်အောင်းနေမိန်နေစိတ်ကဆုံးပြီးရှုအနေညာရဲ့ကိုယ်မှစိတ်မှာထင်ရှားဖြစ်ပေါ်လာသမျှ မိမိနားလည်တဲ့အမြင်နဲ့စိတ်ကဆိုးပြီးတော့ရှိဝမှတ်ပါနိုးလာတဲ့အခါနိုးတယ်နိုးတယ်စိတ်ကရှိဝထားတဲ့အခါခြေနဲ့ပြည့်တာသာအင်းနဲ့မိမိနားလည်တဲ့အမြင်နဲ့စိတ်ကဆိုးပြီးရှိဝပြင်းပြင်းနဲ့ထားပါ mãe သိပြီးတော့ဆင်းရဲတာရှိမှနေရမယ်။မျိုးစိတ်ကသာအိမ်ပြန်ကြမှာထောက်တန်ရုံနာတော့ဖြစ်တိုင်းပါရှုမှတ် ပြန်ဝေ့ဖို့စဉ်းစားဖို့တကယ်ပြောတဲ့ إلى عن ဆိုတော့ဗဇတ်နဲ့ဘုံကိုသိတဲ့အနေထားရောဗဇတ်စီယူလာတဲ့ယူနေယူနေဆိုတော့ဒီဗဇတ်စီယူလာတဲ့လက်ကြောက်ချက်ကိုသိအောင်ယူနေ တဏ္ဍာပဇာနဲ့ဒီမှာငါးပါးတရား ရှိတာကိုသိအောင်စူးစမ်းရိုးတဲ့ ရတဲ့ခြံရိပ်ကတတိပင်္ဂရတဲ့တတိရိပ်ကအဲတတိပင်္ဂရေငံရောက်တဲ့နေရာမှာပေါက်တယ်ခြံပင်္ဂတော့နေလာမှာတော်တော်များများပေါက်ပါတယ်အဲခြံရိပ်ရတဲ့အခါတတိရိပ်တတိပင်္ဂရတဲ့တတိရိပ်ကခြံရိပ်ကအဲ့ဒါလည်းအယောက်ဆိုပဲခေါင်းရင်းစိတ်ရင်းဒီသဇောနောဇာတဲ့ဓမ္မမိကနဲ့ပြည့်ပြည့်နေတဲ့သဇောမှာရှိတတ်တယ်အဲဒါလည်းအယောက်ဆိုပဲဆေးကြောင့်ဘုက္ကမမင်းရ စိတ်ပြောင်းစေစိတ်သွားသေးတဲ့အခါအယောက်ဆိုရင်ဘုံလုံးဆောင်ရတယ်။ကုရမေရိယပါတယ်။နေဘောနိုင်ငံမှာစိတ်လိုက်တော့ခါလဲအယောက်ဆိုရင်ထဲထားတယ်ကုရမေရိယ။နေဘောနိုင်ငံကိုစိတ်လိုက်တော့ဒီလပြည့်ရောမြန်မာနိုင်ငံမှာစိတ်လိုက်ကိုလူတွေအတွက်ဒီလရဲ့ထဲမှာအဲဒီဘုရားမှာစိတ်လိုက်မတော့ဘူး။ဘုံကြီးညာဒီမှာစိတ်လိုက်တော့အာမတည်တယ်လို့ဥပဒေအရနေတာရှင်ကောင်းတဲ့ပုဂ္ဂိုလ်ဓမ္မသင်္ကသာ ဖြစ်နေအဲအာဘတ်နေတဲ့ဆိုရင်မေဘောဒီမှာမရဘူးပဲဒီအာဘတ်ကမေဘောဒီမှာတားတယ်စိတ်လိုက်တော့တရားတိုင်းပုံစံတရားတိုင်းမှာသိအောင်တိုင်းမေဘောဒီမှာမရဘူးပဲဒီလိုအဲဒီလိုလေအဲဘုန်းကြီးရတဲ့စိတ်ကိုဆောင်ရမယ်လူတွေနဲ့စိတ်ကိုဆောင်ရမယ်လူကလည်းဘုရားဘာသာလူပုသေလူပြည့်စုံလူပုံနဲ့လူလက်ဘဝလူညမမြေပေါ်သိပြန်လူဘုန်းကြီးမင်းကြီးကလူမစိတ်လိုက်တော့ပုံစံတယ်။အားကြောင့်စိတ်နဲ့ပုံစံ မှတ်နေဝေဒုံစိဝါရေးဆုံးရှုံးတဲ့ဟောသုံးကြတဲ့အချိန်ကြီးကြတော့ယောဂမျိုးစုကင်ဆာယောဂါကေသာသတိယာအဲယောဂရနေရင်စိတ်ကူကဘုံဘုံပဲအလုပ်လုပ်တယ်လို့ဝန်ဝင်မရှိဖက်ဝင်တယ်ဘုရားတော်ကဘုံတွေပြည့်ပြလာတယ်အဲစိတ်ကိုဆောင်းပါအိမ်တော်ရှင်နေစိတ်ကတော့ကိုယ်မပြည့်တယ်မပြည့်လို့ဝင်အသေးမသေးလို့ရှင်ဝင်ကေသာကပါလာပြီကေသာက ဆောင်ရတဲ့အားတွေဆုံးရှုံး She don't ရေးအမြင်နိုင်ငံရေးအမြင်စီးပွားရေးအမြင်ကျန်းမာရေးအမြင်အမြင်အမြင်စုချုပ်ပြီးနိုင်ငံရေးအဆင့်တွေကပုံစံကိုစည်းရုံးနေတာကြာပါပြီကိုယ်ကနေရာနိုင်ငံရေးကြောင့်လည်းခရစ်1989ခုဇန်နဝါရီ28ရက်ကစပြီးနိုင်ငံရေးမှာဆေးလေးပေါ်ဆောင်ခြင်းကိုလှုံ့ဆော်ခဲ့တာဒီနေ့ဒီလှုံ့ဆော်တော့ဒါဆေးလေးပေါ်ဆောင်ခြင်းလှုံ့ဆော်တာနိုင်ငံရေးဘုံရကြာပြီ အဲ့ဒါဆေးပုံဆောင်ပါတဏှာရောပြည့်တော့ကိုဒီနေ့မျက်တော့အရေးကြီးဆုံးကပါလဲတော့အိုးဆုံးတော့အပေါက်ကြီးပြန်ပိတ်ကုန်တယ်ကမ္ဘာလူရှင်ရောကြအောင်အရေးကြီးတယ်အဘိုးနဲ့ဟောပြီးသင်ပေးခဲ့တဲ့တရားတော်တက္ကမလုံးလူတိုင်းလူတိုင်းပြည့်ရမယ်ဆိုရင်သုံးနှစ် ကိုကြီးဘဝကြီး50ကျတော့90 100တိဘုန်းကြီးနဲ့ဒီနာရှင်နဲ့ မျိုးတွေပါနေမှာသူ့ကိုကြည့်ပြီးတော့မကြည့်ဘူးတို့အရှင်မင်းကြီးတက်တော်ရဲ့ရှင်ပါစေလို့မေတ္တာဝါရဲ့ပုဂ္ဂိုလ်ရဲ့ပြရတယ်အဲတော့ကတော်ထမိတရားနဲ့ယတိယနေရောအဘောဘယ်လိုဟောတာလဲသွားတယ်တော့အကြောင်းကြောင့်ရောက်တော့အဲဒီကယတိယနာသူတို့ပြင်မှာသာရာရှိတယ်ယတိယနာသိသိတယ်အဲ့ဒါကိုအာတော့လိုက်တာဘယ်လားအရှင်မြတ်ဒီသိရတာရှိ တရားဒီဟုတ်ဆုံးတဲ့ပုဂ္ဂိုလ်ကတရားနဲ့ဒီဟုတ်ဆုံးတာလို့ဒါကြောင့်ဒီဒီဟောတာလေးဒီကျိုးသိနာနေတဲ့အာရတနဲ့ပြည့်ဝပြီးသာလို့တော့ကောင်းတာတော့ဒါရောက်ပြည့်ပြတော့ဒီမှာတတိသာပဲနေနေတာကိုရှင်မြတ်သူရှင်မြတ်လို့မပြောဘူးပြန်သွားတယ်ပြန်ရောက်တော့သူကမတရားလို့ဆိုတဲ့အယက်ဆိုင်နေတွင်ကစားဝိုင်းနေတွင်မျိုးစုံအကောင်နေသတ်ဖို့မြို့တို့ကပြန်အောင်ဆိုတော့ ဒီလိုစိတ်ဓာတ်တွေပြည့်စည်ပြည့်ပြည့်စည်တဲ့လူတွေတော့ကတော့မောဟဆိုတဲ့စိတ်ဓာတ်အပူဓာတ်တွေရောက်လူတွေနဲ့အမြင်ကြီးကိုဓာတ်ခုရည်စည်းဟောတာတွေဆုပ်အာရဏတွေမပြည့်ပါဘူးအဲမှာနောက်တော့သွားမယ်ရှင်ပြသွားမယ်တော့ရည်စည်းရတာပထမလာတော့သိသိပဲတွေ့တယ်အာဒီနေ့ပြန်ကောင်းပြန်ကောင်းတဲ့တိပြောရှင်ပြပြီးတော့ဒီနောက်လာတော့တိရပြန်ကောင်းတယ်ဒါကဒီနေ့ တန်းကြည့်လို့တဲ့အခါမှာအချော့ပါဘာမှမဟုတ်တဲ့အခါဒါကြောင့်မို့လို့ညာသိမှုတွေဖောက်ပြန်အားရတဲ့ဆုံးဖြတ်ဖို့တော့တတိယအရာမရှိဘူးကွာအဲဒီမှာရှင်မင်းကတပည့်တော်ရှင်မင်းဘုရားနဲ့အရေးတော်လာမှာရှင်မင်းပြောမယုံလို့တပည့်တော်ပြန်ပြီးမောတော့ကလုပ်ခဲ့တယ်ပြီးတော့ပြန်ပြီးကောင်းကောင်းမွန်မွန်ငကိုတိုင်းပဲညှင်းသုံးပါတော့ ဝတာတွေဆုံးရှုံးကိုသိမ့်ပါကအာရဒပြေဝတဲ့ဇာတာကိုလည်းတော့အာရဒပြေဝမယ်အဲဒီတော့သိမ့်ပါဆိုတာလက်တွေ့ပြင်းပြင်းမှာယုံလာတဲ့သိမ့်ပါဆရာကြီးသိမ့်ပါယုံကြည်တဲ့လူတွေကဘာလို့မြန်မာနိုင်ငံမှာလည်းရှိတယ်အဲသိမ့်ပါကိုယုံကြည်တဲ့လူတွေကိုတိုင်းပါသိကုန်းကြီးပြောရတယ်တလား Yeah.